ခန်းကြီး14အငယ်1မှ12ထိုယောအခါရှိနာမင်းကြီးအန်ရဖေလဧလတာမင်းကြီးအာရုတ်ဧလံမင်းကြီးခေဒေါရလောမာဂောအိမင်းကြီးတိတလာတို့သည်တောဒုံမင်းကြီးဘေရဂေါမောရမင်းကြီးဘိရရှအာဒမမင်းကြီးရှိနပ်ဇေဘိုင်မင်းကြီးရှေမဘာ ဗေလမင်းကြီးတို့နှင့်စစ်တိုက်ကြ၏ဗေလပြည်ကဇောရအမည်လဲရှိသည်ထိုပြည်ရှိသမျှတို့သည်တောတုံအိုင်ဖြစ်သောဇိန်ဒိန်ချိုင်တွင်နိစလျက်ရှိကြ၏တဆက်နှစ်ပတ်လုံးခေဒေါရလောမမင်းကြီးထံကျွန်ခံပြီးလျှင်တဆက်သုံးနှစ်မြောက်သောအခါပုံကန်ကြ၏တဆက်လေးနှစ်မြောက်လျှင် ခေဒေါရလောမမင်းသည် မိမိဘက်ကနေသောမင်းကြီးတို့နှင့်တကွလာ၍အာရှတရုတ်ကာနေမြို့၌ရေဖိမ်လူများကို၎င်း၊ဟာမမြို့၌ဇုဇိမ်လူများကို၎င်း၊ကိရယသိမ်ချိုင့်၌ဧမိမ်လူများကို၎င်း၊စိရတောင်ပေါ်မှာဟောရိလူများကို၎င်းလုပ်ကြံ၍တောနားမှာရှိသောဧလပါရန်မြို့တိုင်အောင်လိုက်ကြ၏။တဖန်ပြန်လာ၍ကာဒေရှပြည် အေမိရှပမြို့သို့ရောက်ပြီးလျှင်၊အာမလက်ပြည်ရှိသမျှကို၎င်း၊ဟာဇတ်ဇုန်တမ္မာမြို့၌နေသောအာမောရိလူများကို၎င်းလုပ်ကြံကြ၏။ထိုအခါသောဒုံမင်းကြီး၊ဂေါမောရမင်းကြီး၊အဒ္ဒမာမင်းကြီး၊ဇေဘိုင်မင်းကြီး၊ဇောရတည်းဟူသောဗေလာမင်းကြီးတို့သည်ချီထွက်၍စိတ္တိမ်ချိုင့်၌စစ်ပြိုင်ကြ၏။ထိုသို့ဧလံမင်းကြီး ခေဒေါရလောမာဂောအီမင်းကြီးတိတလရှိနာမင်းကြီးအာရဖေလအေလတာမင်းကြီးအာရုတ်ဒီဟုသောမင်းကြီး၄ပါးနှင့်မင်းကြီး၅ပါးတို့သည်စစ်ပြိုင်ကြ၏စိတ်ဒင်ကြိုင်၌ရေညှိအကြည့်အချွဲနှင့် ပြည့်သော တွင်းများရှိ၏တောတို့မင်းကြီးဂေါမောရမင်းကြီးတို့သည် ပြေး၍ထိုတွင်းများ၌ကြလေ၏ ကျဉ်သောသူတို့သည်တောင်သို့ပြေးကြ၏အောင်သောမင်းတို့သည်တောတို့မြို့နှင့်ဂေါမောရမြို့၌ရှိသမျှသောဥစ္စာနှင့်မြို့ရိတ်ခါရှိသမျှတို့ကိုယူ၍တွားကြ၏တောတို့မြို့၌နေသော အာပြန်အကူသားလောတနှင့်သူ၏ဥစ္စာတို့ကိုလည်းသိမ်းယူ၍တွား၏ငယ်73မှ16ထိုဘေးမှလွတ်၍ပြေးသော သူတယောက်သည် ဟေဘဲလူအာဗျံနှင့်မိဿဟာယဖွဲ့သောသူဧရှကောလနှင့်အာနေရ၏အကို အာမောရိလူမန်ရီ၏တပိတ်တောနာမှနေသောအာဗျံထံသို့ရောက်၍တည်င်းကြားပြောလေ၏အာဗျံသည်မိမိအကိုသားကိုဖမ်းသွာကြောင်းကိုကြားလျင်မိမိအိမ်၌ဖွာ၍တွင်တင်သော လူ318ယောက်တို့ကိုစီရင်၍ဒံမြို့တိုင်အောင် လိုက်လေ၏ ညအခါမိမိလူတို့ကိုခွဲ၍တိုက်စေသဖြင့်လောက်ကြံပြီးလင်ဓမ္မသက်မြို့မြောက်ဖက်ဟောဘမြို့တိုင်အောင် လိုက်ပြန်လေ၏ရန်သူတို့တင်သွာသောဥစ္စာ ရှိသမျှကို၎င်းမိမိအကိုသားလောတနှင့်သူ၏ဥစ္စာကို၎င်း မိမများနှင့် လူများကို၎င်းတဖန်ဆောင်ယူခဲ့လေ၏အငယ်၁၉မှ20ခေဒေါရလောမနှင့် သူ့ဘက်ကနေသောမင်းကြီးတို့ကိုလုပ်ကြံရာမှအာပြန်ပြန်လာသောအခါ၊သောဒုံမင်းကြီးသည်ခရီးဦးကြိုပြုခြင်းငှါရှာဝေချိုင့်တည်းဟူသောမင်းကြီးချိုင့်သို့ ထွက်သွား၏။အမြင့်ဆုံးသောဘုရားသခင်၏ယဇ်ပုရောဟိတ်ဖြစ်သော ရှာလင်မင်းကြီးမေလခိဇေဒက်သည်လည်းမုန့်နှင့်စပျစ်ရည်ကိုဆောင်ခဲ့ပြီးလျှင်၊ကောင်းကင်မြေကြီးရှင်အမြင့်ဆုံးသောဘုရားသခင်သည် အာဗျံအားကောင်းချီးပေးတော်မူပါစေသောဟုအာဗျံကို ကောင်းချီးပေး၍တင်ဤရန်သူတို့ကိုတင်ဤလက်၌အနှံတော်မူသော မြင့်ဆုံးသောဖျားသခင်လည်းမင်္ဂလာရှိတော်မူစေတည်းဟုမွဲ့ဆို၏အာဗျံဒီလည်းဥစ္စာရှိသည်များတို့ကို ထိုမင်းအားဆယ်ဖို့တဖို့လှူလေ၏အငယ်27မှ24တောရုံမင်းကြီးကလည်း လူတို့ကိုကျွန်ုပ်အားပြန်ပေးပါဥစ္စာတို့ကိုကားကိုယ်တိုင်ယူပါလော့ဟုအာပြန်အားပြောဆိုလျင်အာပြန်ကမင်းကြီးသည်အာပြန်ကိုငါရတတ်စေပြီဟု ပြောเสียမရှိစေခြင်းငှာလူလင်တို့သည်စားပြီးသောအရာကို၎င်း ကျွန်ုပ်နှင့်အတူလိုက်လာသောသူအာနီယအေရှကောလမန်ရီတို့သည်မိမိတို့အဖို့ကို ယူစေခြင်းငှာအခွင့်ပေးသည်ဖြင့် သူတို့ယူသောအဖို့ကို၎င်းထား၍မင်းကြီး၏ဥစ္စာအချီတမြင်ဖြစ်စေခြေနှင်းကြိုးတပင်ဖြစ်စေတစုံတစ်ခုကိုမျှငါမယူဟု ကောင်းကင်မြေကြီးရှင် အမြင့်ဆုံးသောဘုရားသခင်သာရဘုရားရှေ့တော်၌ကျွန်ုပ်သည်လက်ကိုချီ၍အဋိဋ္ဌံပြုပါပြီဟုတောတော်မင်းကြီးအားပြောဆိုလေ၏